ဣရိယပါဠိတော်မှာလာတဲ့ပိစ္ဆာပုပ္ပါနိမိတ်တောက်တံအဲဒီတောက်ကဘုန်းကြီးတို့ပြောနေပြောနေတယ်ဒီမှာတရားတရားအကြောင်းပြောနေတရားတရားက၄မျိုးရှိတယ်အာဂမတရားအာဂမနိယတရားဒီလိုလဲခေါ်တော့ဗောဗျာအာဂမတရားအာဂမနိယတရားဆိုဖရာလောင်းရဲ့တန်တာမှာဖြစ်တဲ့တတ္တာမျိုးဒီတတ္တာမျိုးကြတော့ဘယ်ဘဝရောက်ရောက်မပြည့်စည်ဘူး နော်ဘုရားလောင်းမနေ့ကဘုန်းကြီးပြောခဲ့တယ်ဒီပင်ကနာမြတ်စွာဘုရားခြေတော်ရင်ကနေဆိုင်ဘုရားကောင်းမှာ ဖြစ်တည်တဲ့အောင်ဟွာပေါင်းဗမာပြည်ဆရာတော်ကြီးတွေအမှတ်ရလွယ်အောင်လို့950လို့ဒီလိုပြောပါတယ်950မရှိပါဘူး948ဘွားပဲရှိပါအဲ့ဒီ948ဘွားအလုံးလုံးဒိဋ္ဌံဘွားတွေလည်းအများကြီးဖြတ်တာဘယ်ဘွားရောက်ရောက်အဲ့ဒီတရားတရားမဖြတ်ဘူးဗျ ခုဖျားဖြစ်တော်မှာလို့စိတ်ကခံစားပြီးတော့ပါရမီဖြည့်တာအဲ့ဒါမျိုးဖျားမဖြစ်မချင်းဘယ်ဝါရောက်အောင်မပြတ်တဲ့တတာမျိုးကိုအာဂမတရာအာဂမနိယတရာနောက်ဒီဂမတရာမညာဖုန်ညာရသွားရင်အ ਨੇ ဆုံးသောတာပတိမညာဖုန်ညာရရင်ဘယ်သူမှဒီတရားတွေကို ဖြည့်ဆည်းလို့မရဘူးသူသိထားတဲ့တရားဘယ်သူမှ ပြတ်တောင်ပြောလို့မရဆွဲဆောင်လို့မရတာမန်ပုဂ္ဂိုလ်တော့မလွယ်ပါဘူးဝိပဿနာဉာဏ်တော့လည်းမလွယ်သေးဘူးမဲ့ဉာဏ်ဖုန်ဉာဏ်ရတော့မှဒီတရားတရားခိုင်မြဲတယ်အနည်းဆုံးသောတာပတိမဲ့ဉာဏ်ဖုန်ဉာဏ်ပေါ့လေအဲ့လိုရသွားရင်တော့ဒီတရားခိုင်မြဲတာဘယ်သူမှဖြည့်ဆည်းလို့မရဘယ်ဘဝရောက်ရောက်ဘယ်နေရာရောက်ရောက်ဘယ်လိုပုဂ္ဂိုလ်ဖြည့်ဖြည့်မဖြည့်ဘူးဒါဘုန်းကြီးတို့မနေ့ကဝိတုကြောင့်လေးနဲ့ပြောခဲ့တယ်ဒီကနေ့ပြောမှာတော့ဩကပ္ပနာတရာလို့ခေါ်တယ် ကလျာဏပုရုရှင်ပုဂ္ဂိုလ်ရဲ့တန်တံမှာမတုံမလို့တဝင်ယုံကြည်တဲ့တရားမျိုးပေါ့နောက်ဆုံးတရားပတာရတရားကလျာဏပုရုရှင်ဆိုတာအသိဉာဏ်နဲ့ရှင်ပြီးတော့ယုံကြည်တာပတာရတရားဆိုအသိဉာဏ်မပါမနဲ့ယုံကြည်တာဒါမျိုးပြောဒီနေ့ဘုန်းကြီးတို့ပြောရင်တော့ဩကပနာတရားအကြောင်းပေါ့နော်ကလျာဏပုရုရှင်ဆိုတော့ ငါးပါးသီလမြဲအသိဉာဏ်ရှိတဲ့ကံကံရဲ့အကျိုးကိုယုံကြည်တဲ့ပုဂ္ဂိုလ်မျိုးရဲ့တန်တာမှာဖြစ်တဲ့တတ္တာမျိုးဆိုလိုပါတယ်ဒါပေမဲ့လို့လည်းသူကမဉဏ်ဖူညာမရသေးတော့မခိုင်မြဲဘူးဗျအကြောင်းမျိုးမျိုးနဲ့ပြက်စီးနိုင်တယ်အခုကဘုန်းကြီးတို့မဉဏ်ဖူညာမရဘူးပဲဒီပေါ်မှာယုံကြည်ပေမဲ့လို့မဉဏ်ဖူညာရမှန်းနောက်ဘဝမှာပြက်စီးနိုင်တာဒီဘဝမှာလည်းအကြောင်းမျိုးမျိုးနဲ့ပြက်စီးနိုင်ပါလိမ့် ဒီဘဝမှာအကြောင်းမျိုးမျိုးကြောင့်မပြည့်စည်းနိုင်တာကတော့ဒီအဇာတတတို့လို့ပေါ့အဇာတတကိုဘုန်းကြီးတို့သိကြတာတော့ဟိုဖခင်တတ်တဲ့မင်းအနေနဲ့ပဲသိတာများတယ်ဒါမြတ်သူဟာသူ့ဖေတတ်မိပြီးတဲ့နောက်ပိုင်းမှာဘုရားရဲ့တာမညာဖလားတုတ်တံကိုနားလဲရတယ်ရံပြုခြင်းရဲ့အကျိုးကျေးဇူးတွေတိုက်ရိုက်သွားမေးတယ်မင်းနဲ့နောက်ပိုင်းကျသူကတကယ်ယုံကြည်လက်ခံသွားတယ် ဒါပေမဲ့လို့အဖတတ်တဲ့အဖေကိုတတ်တဲ့ကံကြောင့်မို့သူကသောတာပန်မဖြစ်ခဲ့ဘူးတကယ်လို့တော့သူကအဖေတတ်တဲ့ကံမကျူးလွန်ပြီဘူးဆိုရင်အဲ့ဒီနေရာမှာသူကသောတာပန်ဖြစ်တယ်ဗျအဲ့ဒါလည်းမှတ်ထားအောင်နော်တခါလေးလေးဘုန်းကြီးတို့တေကဥပနေသိနဲ့ပြည်စုံခဲ့ပြီမလို့လေဒီကံနေကျူးလွန်ပြီမရဘူးအဖတတ်တဲ့ကံအဖေကိုအတိတ်ဘဝကုသကံနေလောက်ခဲ့တာပဲအမေတတ်တဲ့ကံယန္တာတတ်တဲ့ကံ တန်ခါတင်ခွဲတဲ့ကံမျိုးဒီလိုကံကြီးတွေထိုက်သွားရင်တော့တရားမရနိုင်တော့သူကဖေတ္တတာတတ္တတကနာပဲနောက်ပိုင်းဖေတ္တပြန်နောက်ပိုင်းလည်းတညမှာအေးလို့မရအေးမရတော့သူကညရောက်မှကြောက်တာကြောက်တဲ့ကညညညကြရင်သူကဘာသာရေးဘာသာခေါင်းဆောင်ကြီးနဲ့လိုက်လိုက်ဆွေးနွေးတာဖယားမြေခံပုဂ္ဂိုလ်နဲ့သူလိုချင်တဲ့အဖြစ်ဟာတကားမှမတွေ့ဘူး အဲ့ချိန်မှာအိန္ဒိယမှာဘုရားမိခင်ပုဂ္ဂိုလ်6ဦးလောက်ပေါ့အဲ့ဒီပုဂ္ဂိုလ်တူတူတူတူလိုက်ဆွေးနွေးတာလိုချင်တဲ့ဖြစ်မရအောင်နောက်ဆုံးတော့ဘုရားနဲ့တွေ့တယ်ဆိုပါဘုရားတမညာဖလားတုတ်တံကိုဟောတယ်အဲ့ဒီမှာသူ့မှာဗုဒ္ဓဘာသာမှာတော်တော်ကိုလေးလေးနက်နက်တဝင်ကြုံကြည့်တယ်နောက်သူ့မှာသူသိတယ်ဝန်ခံတယ်အပြစ်ကိုဘုရားဒီဝန်ချတောင်းပါတယ်နော်အပြစ်ကလည်းအဲ့ဒီလိုရှိရနော်ဘယ်သူမဆိုဘုန်းကြီးခဏနာပြောပါတယ်လူတိုင်းလူတိုင်းဟာ ဘုန်းကြီးတို့ပါအောင်ပေါ့လှုပ်တာလည်းမှားနိုင်တာပြောတာလည်းမှားနိုင်တာရှိတ်ထားတွေလည်းမှားနိုင်တာမှားရင်မှားမှန်သိရင်ဘဝတုတ်တဲ့ကြောင်းပဲလောကုတ္တရာနယ်ပယ်ဘက်ကပို့ပြီးတော့ကောင်းတယ်နော်လောကုတ္တရာနယ်ပယ်ဘက်ကြာအဲ့ပုဂ္ဂိုလ်သေချာဘောက်ကိုတရားပြန်ရနိုင်ဒီခုနလိုအဖေတတ္တမေတ္တတဲ့ဒီလိုကံကြီးတွေတော့မရဘူးပေါ့နော်တာမန်ကံကတော့ဝန်ချတောင်းမှန်တာတို့နော်ကိုမကိုသိရမယ်ဝန်ချတောင်းမှမယ်အပြစ်ကိုကုစားမယ်တော့ပျောက်ပါတယ် ဇန္တတကြီးဒီမှာသူ့ဖေတတ်ပြီးတဲ့နောက်ပိုင်းမှာဘုရားဝန်ချတောင်းပါတယ်ဒါကြောင့်သူကအဲ့ဒီအခုအဖေတတ်တဲ့ကံတော့ငရဲခံတော့ဗောဒီကတော့ငရဲမှာပဲငရဲလွတ်တဲ့တနေ့မှာသူကဟိုဘုရားနဲ့ဒီဘုရားကျမ်းမှာပိစကဗုဒ္ဓဖြစ်မှာအဲ့ဒီခုနသူဒါကိုအမဝန်ချတောင်းမှပြီးတော့ဘုရားထံတရားတွေအထုတ်ခဲ့တယ်အဲဘုရားပြိဋိနိဗ္ဗာန်စံတော်မူသွားတဲ့အချိန်မှာဇာတတဘာဖြစ်ခဲ့လဲဆိုဒါလေးပြောချင်တော့ ဘုရားဘုရားပြိဋ္ဌာန်ဆံသွားတယ်မင်းကမကြသေးဘူးမူမတ်တရားအရင်ကြားတယ်မူမတ်တရားအရင်ကြားတဲ့အခါကျတော့အမတ်တရားစဉ်းစားတိုင်ပင်ကြတယ်ဗုဒ္ဓတော်ပြိဋိဘံဆံတော်မူသွားပြီဗုဒ္ဓတပံအသက်ရှင်အောင်ဘယ်နည်းနဲ့မှဖြစ်နိုင်ပုထုဇဉ်ပုဂ္ဂိုလ်တွေထဲမှာဗုဒ္ဓကိုကြည်ညိုတဲ့နေရာမှာငါတို့ဘယင်နဲ့တူတဲ့ပုဂ္ဂိုလ်မရှိနိုင်ဘူးငါတို့ဘယင်ကဘုရားကိုသိကြည်ညိုတာ ခုလိုဘုရားပြိဋိဘံစံနဲ့ကြားရင်တော့ငါတို့မင်းဟာမင်းဟာနှလုံးသားကိုယ်ပြီးတော့သိနိုင်တယ်ဒါကြောင့်ငါတို့မင်းမသေးကြောင်းမသေးအောင် ဆောက်ရှောက်ကြမယ်တိုင်ပင်ကြတယ်အဲတို့ဘယ်လိုလုပ်မလဲစဉ်းစားတိုင်ပင်ဘာလို့ရလဲဆိုရွှေလောင်းတွေပေါ့ရွှေလေကြီးတွေပေါ့ဒါမျိုးလုပ်တယ်အဲ့ဒီထဲမှာစတုမလူစတုမလူဆိုတာတော့အေးနေတာပေါ့စတုမလူတွေအပြည့်ထက်မင်းကိုအဲ့မှာ လျှောက်တင်တန်းတော့ဘယ်လိုလဲရှင်မင်းများကျွန်တော်မျိုးတို့ညကအိမ်မက်တွေမကောင်းပါဘူးမင်းကြီးဒီမကောင်းတဲ့အိမ်ပဲဆိုးတွေပြေပြောက်ဖို့အတွက်မင်းကြီးတို့မကောင်းတဲ့အိမ်ပဲဆိုးတွေပြေပြောက်ဖို့အတွက်ရှင်မင်းမြတ်သူ့ကိုဒီအဝတ်ဖြူတွေဝတ်ခိုင်းတယ်ဝတ်ဖြူတွေဝတ်ဝတ်ပြီးတော့ဒီစရုမလူပြုအပြစ်ထက်တာဒီလောင်းလေတဲ့အိမ်ခိုင်းတာခေါင်းလေးပေါ်ပြီးတော့အဲလိုအိမ်ပြီးမှ အမတ်တွေကသူတို့မတ်တွေခိုင်းတဲ့အတိုင်းပဲမင်းကလည်းလုပ်ပါတယ်သူကနေနေတယ်အိမ်မက်မက်တက်ကရသူလည်းဟုတ်တစားတွေချို့ခုနဘိတ်ဖြစ်အဝတ်ဆောင်အဝတ်ပေါ့ဝတ်ပြီးတော့ခုနလောင်းလေးလည်းထက်လောင်းလေးထက်ပြီးအဲ့မှာအေးစေးစေးလေးနားတဲ့အချိန်မှာရှင်မင်းကြီးသိချင်းတရားဆိုတာလောကမှာဘယ်သူမှမလွတ်နိုင်ပါဘူးသိချင်းတရားလူတိုင်းကြုံရပါတယ်အခုတပည့်ရှင်မင်းကြီးရောဘုရားပြောလို့ကိုးကွယ်နေတဲ့ ကျွန်တော်မျိုးတို့ကိုးကွယ်နေတဲ့အလွန်လေးစားတဲ့မြတ်စွာဘုရားကုကုသီနာယုမှာပရိနိဗ္ဗာန်ဆံတော်မူသွားပါပြီအဲ့လိုကြားနေဒီမင်းကအမှတ်တရလွတ်ထွက်သွားလွတ်ထွက်သွားပြီခန္ဓာကပူလောင်ပြီးမေ့မျောသွားဒီမှာရှိတဲ့ဒီထောပခုနစရုပ်တွေပွက်ကြတာတကယ်အေးနေတာကိုခန္ဓာကပူလောင်ပြီးတော့ပွက်သွားတယ်အဲ့ဒါနဲ့သူတို့ကဒီထဲကနေပြီးတော့မထုတ် မာထုတ်ပြင်းမဲ့မှာတခါတတ်တရပြန်လို့အဲ့ဒီမှာတခါမင်းကြီးကသတိရသတိရကပြန်မေးပြန်တယ်ပြန်မေးပြန်တော့တခါခုနလိုချက်ချင်းမလျှောက်ဘူးခုနလောင်းလေတဲ့အေးတဲ့စုမှုရူပြည့်ထက်တာလောင်းလေတဲ့ပြန်ထက်ပြန်တဲ့ခုနလိုအကျိုးကြောင့်လျှောက်တယ်လောကမှာမတည်တဲ့ပုဂ္ဂိုလ်ဆိုမရှိပါဘူးမင်းကြီးလူတိုင်းလူတိုင်းသေကြပါခုကျွန်တော်မျိုးတို့ကိုးကွယ်တဲ့ဖေရရှင်ပြိဋိဘာစံတော်ဟာတကသူက နှလုံးသွေးတွေပူပူဆူလောင်ပြီးတော့ပူပြီးတော့ဒီကုလုံးပူသွားတဲ့ကကုဏကထောစနုမလူတွေကပွက်ချလာအေးနေတဲ့အရာတွေကပွက်ထားလာသူမေ့သွားတယ်အဲ့လိုနဲ့အဲ့ရနဲ့ဆယ်ကြပြန်ပြီးတော့တတရပြန်ပြီးအောင်တတိယအောင်လုပ်တတိယလည်းပြန်မေးလိုက်နဲ့၃ချိန်လောက်လုပ်ရတယ်၃ချိန်လောက်လုပ်မှအဲ့မှာသူက ရေချိုးပေးပေါ့သတိရနေဆက်ပြီးပြန်ချင်းအိမ်မှာငိုကြွေးတာပေါ့အယူတယောက်လိုဖြစ်နေတာအိမ်မှာပြီးတော့သူတရားနာခဲ့တဲ့ဥယျင်ပေါ့လေဇီဝကဥယျင်ပေါ့ပေတာပေါ့ခြာရပြီးအဲ့ဒီနေရာသွားတယ်သူကိုတရားဟောခဲ့တဲ့နေရာလေးသွားပြီးတော့ငိုကြွေးမိတန်းတာပါမြတ်စွာဘုရားတဲ့မြတ်စွာဘုရားဒီနေရာလေးကိုထိုင်ပြီးတော့ တပည့်တော်တရားဟောခဲ့တယ်မဟုတ်လားတဲ့တပည့်တော်မှာဖြစ်နေတဲ့တောက်ကညောင်းနေပျောက်သွားအောင်ရှင်ဘုရားဟောခဲ့ပါတယ်တဲ့အခုတပည့်တော်ရဲ့ဒီလိုတွေဟောပါဟုတ်လားဘုရားမျိုးမျိုးငိုကြွေးမိတတ်တော့ဗျာဘုရားကုံတော်တွေအောက်မေ့တယ်နောက်ပိုင်းမှသူတရေရပြီးဟောငါငိုနေုံနဲ့မပြီးဘူးဘုရားရဲ့တတ်တော်ယူအောင်မစဉ်းစားပြီးဘုရားနေပြန်ဘုရားပရိနိဗ္ဗာန်စံတဲ့ထာမှာ ဓမ္မနေစာရီပို့လို့ကိုယ်တိုင်စစ်တပ်နဲ့သွားတယ်လို့ပြောတာပြောလို့ကတော့ဒီမှာဇာတတမင်းဟာပုထုဇဉ်နဲ့မှအကြီးညိုဆုံးပဲဘုရားပရိနိဗ္ဗာန်စံတယ်လို့ကြားရင်ပြန်မူးမေးလောင်ခံစားအဲ့တော့ဘုန်းကြီးတို့ပြောချင်တာဒီမှာတရားမရှိရင်ကိုနှစ်သက်မြန်နိုးတဲ့ပုဂ္ဂိုလ်သေသွားတယ်ကြားတယ်ကွယ်လွန်သွားတယ်ကြားတယ်ပြန်လုံတော်မူကြရင်ခံရခက်တယ်နော် အပြောလွယ်ဒါတွေကဘုန်းကြီးတို့လောကမှာကြုံရလိမ့်မယ် ဒီမာကြီးတို့လည်းကြုံမှာဘုန်းကြီးလည်းကြုံဆက်ကြုံကြုံနေရအောင်ပါကျုံနေရင်ဒီတန်းနေခတ်နေအောင်သေးတာတော့သူရင်သွေးသွားသွားမလားကိုသွားမလားဒါပဲရှိတော့သူကရင်သွားကိုကတရားနဲ့ဆင်ကျင်တတ်ဖို့ပဲကိုသွားလဲသူလည်းတရားနဲ့ဆင်ကျင်တတ်မှတက်တာတော့နော်ဘာဖြစ်လို့လဲဆိုတော့အဲ့လိုဒီမှာဒီမှာတော်တော်များဘုန်းကြီးသိနေမိသားစုနဲ့နေကြတော့မိသားစုနဲ့နေတော့ဒီတန်ရုံးစဉ်အတွက်ဒါတွေကတော်တော်ဖြတ်ဖို့ခက်တယ်နော်ဘုန်းကြီးတွေလည်းခက်တယ် တရားမရှိတော့မလဲပေါ့တရားတွေများများထုတ်ထားတယ်ဆိုရင်တော့ဒီခန္ဓာကိုယ်ကြီးတော့မလို့ကျင်တော့ဘယ်သူမှမလို့ကျင်တော့ဒါကြောင့်ဘုန်းကြီးတို့တရားအထုတ်ကြပါအထုတ်ကြပါတိုက်တွန်းအားဘုန်းကြီးလည်းတိုက်တွန်းနေဘုန်းကြီးကိုယ်တိုင်လည်းတကယ်တိတိကျကျမလို့ရင်တော့မလွယ်ပါဘူးဒီလိုတောကညောင်းနေဆူလာပြီပရိဒီဝညောင်းနေဆူလာပြီဆိုဖျရှားဖို့တော်တော်ခက်တယ်ဒါကြောင့်ဘုန်းကြီးတို့ခုချိန်ကစပြီးတော့တန်တယ်မြစ조사ပြီးလောက်ကြမယ်နော် တရားတော့ဒီဇာတတမင်းတို့လိုပုဂ္ဂိုလ်ကတော့ရှားပါတယ်တကယ်တမ်းကျတော့ညာသောအပြင်ဒီတရားတရားကဩကပနတရားဆိုကလျာဏဘုဒ္ဓဇင်တဏ္ဍမဖြစ်တဲ့တရားမျိုးကတော်တော်လေးဟိုခိုင်မြဲဖို့ခက်ပါတယ်ဒါနဲ့ပတ်သက်ဘုန်းကြီးဒီနေ့အဲ့ဒီအကြောင်းအရာလေးပြောမလို့ပါပြီးကျင်လည်းပြီးမယ်မပြီးကျင်လည်းပြီးဟိုတလောကတော့ပြောပြီးသားပါပြောပြီးသားဆိုထပ်ပြောပါမယ်အကြောင်းအရာကတော့တောဘဝတမင်းသမီးလေးရဲ့ရှင်သေးလေးကို မွေဖွားတဲ့အကြောင်းအရာပဲအဲ့ဒီထဲမှာပါအဲ့ဒီတုတ်ထဲမှာပါတယ်အဓိကတော့သူတို့သားမီးနှစ်ယောက်ကိုဒီနေ့အဓိကထားပြောကြတာမဟုတ်သူတို့သားမီးနဲ့ပတ်သက်ပြီးတော့ဖြစ်လာတဲ့အခြားဇာလန်တစ်ပုဒ်ပေါ့ဒါမဲ့လို့မူရင်းကနေစပြောပါမယ်ဘုရားရှင်ဟာဒီကောလိယမင်းတို့ကောလိယမင်းတို့ဘာလို့ဆိုတာဒါဘုရားရဲ့ဆွေမျိုးရဲ့တိုင်းပြည်တွေပဲ အဲ့ဒီကောလိယမင်းနေရဲ့မြို့ဂုံဒီကမြို့ဂုံနာဒါနာ တော်မှာဘုရားသတင်းသုံးနေတယ်အဲ့ဒီအချိန်မှာပဲကောလိယမင်းသမီးသုတ်ပါဝါဒမင်းသမီးဒါဘုရားနဲ့ဆွေမျိုးတော်ရဲ့သူကသောတာပန်ပဲသောတာပန်ဖြစ်နေပါပြီသူဟာကိုယ်ဆောင်ပါတယ်ကိုယ်ဆောင်တဲ့မှာ9နှစ်နဲ့9ရက်ကြာအောင်ဆောင်ရပါတယ်ဒီမှာဒီမှာကြီးတို့ကပုံနားလေသဘောပေါက်ပါတယ်ကိုယ်ဆောင်တဲ့ဒုက္ခနော်သာသမီမိုးရတဲ့ဒုက္ခ 9နှစ်နဲ့9ရက်အကြာကြီးဆောင်ရတာ9နှစ်ကာလပါလုံးတော့ဘာမှပြဿနာမနေ9ရက်ရှိတဲ့ချိန်မှာမဘွေးမွေးဖွားမှုခက်ခဲလုံးလို့နာကျင်ကြိုက်ခဲလုံးလို့မူးမေမျောလောင်ခံစားရတယ်တိကြရေးပါတယ်အပ္ပါပါတော့အင်မတန်ကိုခံခဲ့ပါအပ္ပတင်ကဘုလို့ဒီမူးမေမျောသွားလောင်ကိုခံရတဲ့ဆွေကြောင်းဒါအဲ့လိုစာမတိုက်ရတွေ့ပါအဲ့ဒီလို ခံခက်လောက်ဖြစ်လာတဲ့ခါကျတော့ဖះကလည်းသူတို့မျိုးကြွနေပြီကြွနေတော့သူ့ယောက်ျားခေါ်ပြီးတော့ပြောတယ်သွားဘယ်ဆော်ပြသွားလျှောက်ပါဒီမှာသုဘဝါဒမင်းသမီးတွေမခံမရမနေအောင်ကိုယ်ဆောင်နေရတယ်ဒါပေမဲ့သူကသောတာပန်ဆိုသူတရားဖះတရားတန်ခါဆင်ញင်တဲ့ဆွဲအကြောင်းကိုဖះကုံတရားကုံတန်ခါကုံဆင်ញင်တဲ့ဆွဲအကြောင်းကိုဒီမှာလျှောက်ထားသေးတယ်ဖះကိုလျှောက်ပေးပါ ဗြဟ္မဘုရားကုံဆင်ញင်တယ်တမ္မာတမ္ဗုဒ္ဓဝတ္တသောဘကွာဤသောဣမတ္တဧဝရူပတဒုက္ခတဘာနာယဓမ္မံဒေတိတိဘုရားရှင်ဟာဒီသစ္စာလေးပါးတရားရှင်ရဒုက္ခတွေသိတဲ့သစ္စာလေးပါးတရားကိုသိအောင်ကျင့်ကြအထောက်အကူနဲ့ကျင့်ပြီးတော့ဒီဆင်းရဲတွေကပယ်ဖို့အတွက်တ attva တွေဟောကြားခဲ့တယ်ဘုရားရှင်အကုန်တော်တွေဆင်ញအောင်မိတာပါ နောက်တစ်ခုသုတ်တိပံတော်ဝတ္တတတ္တဘဂဝါတော်တာဝကတံကောဘုရားရှင်ရဲ့တပိသတန်ဃာတွေကလည်းဒီဆင်းရဲဒုက္ခတွေပယ်ဖို့အတွက်ကြင်ကြံနေကြတယ်တန်ဃာကုံတော်လည်းပွားပါတယ်သူကသောတာပန်ဆိုတော့နိဗ္ဗာန်ကိုလည်းဆင်ញင်နိုင်စွမ်းရှိပါတယ်ပြီးတော့နိဗ္ဗာန်ဆင်ញင်တဲ့အကြောင်းလေးကိုသူသူသူဒုက္ခံဝတ္တတန်နိဗ္ဗာန်ယတိတံဧဝရူပံဒုက္ခနာတံဝိစတိနိဗ္ဗာန်ဆိုတာဒီလိုဆင်းရဲဒုက္ခမျိုးမျိုးတွေ ခံစားမှုမရှိတဲ့နေရာပဲဆိုနိဗ္ဗာန်ရဲ့သဘောကိုလည်းဆင်ញင်ပါတယ်နိဗ္ဗာန်ရဲ့ဂုဏ်ကိုလည်းဆင်ញင်ပါတယ်ဆင်ញင်ပြီးတော့ဒီဆင်းရဲဒုက္ခဝေဒနာကိုသိခံတယ်ဒါပေမဲ့သိခံမြန်နာတာနာတာပဲအဲ့ဒီမှာစာပေမှာဆက်ပြောတာပါလေဆိုတော့တိဟိဝိတက်ကေဟိတိယရဏတ္တယဂုဏနောတတိပရိတံယုတ်တိတိဟိသမ္မာဝိတက်ကေ ဒါဘုန်းကြီးကထောက်ထားခံလို့ဖတ်ပြတော့ပါဠိကတော့ဓမ္မတို့အတွက်တခါတို့အတွက်သိရင်မကြည့်ဒီလိုနာကျင်ခိုက်ခဲတဲ့နေရာမှာသုဘဝါဒမင်းသမီးဟာဖရာကုံတရားကုံတန်ခါကုံပဲဆင်ញင်းနေပါတယ်တဲ့ဆင်ញင်ပြီးတော့ဒီအပြင်းထန်ကြိုက်ခဲခံစားနေတဲ့ဒုက္ခဝင်တော့သိခံပါတယ်ယန္နာသုံးပါးရဲ့ဂုံကျေးဇူးပဲဆင်ခြင်နေတယ်အဲ့မှာဗာဆက်ပြီးတော့စာပေမှာဖွင့်မယ်ဆိုတော့ အတနောဥပိ္ပဇမာနဒုက္ခံအမနိတိကာရဏအဘဝိတဝခမတိမိမိခန္ဓာကိုယ်မှာဖြစ်နေတဲ့ဆင်းရဲဒုက္ခဝေဒနာတွေအမနတိကရဏီနာဆင်ញံနှလုံးမသွင်းဘူးတဲ့ဒါရပြောရင်တော့ဒုက္ခဝေဒနာကိုဆင်ញံနှလုံးမသွင်းဘူးလို့ပြောတာပဲဝိပဿနာကိုဆင်ញံနှလုံးမသွင်းဘူးဖရာကုံဆိုတာလည်းတမထပဲတရားကုံဆိုတာလည်းတမထပဲတန်ခါကုံဆင်ញံတာလည်းတမထပဲဒါတွေပဲဆင်ញံနှလုံးသွင်းနေတယ် ပြီးတော့မှသူ့ယောက်ျားကိုသူစင်ញင်နှလုံးသွင်းတဲ့အကြောင်းအရာလည်းပြောတယ်ခံစားခက်တဲ့အကြောင်းအရာတွေလည်းပြောပြီးဖရာလျှောက်ခိုင်းတယ်ဖရာစီရောက်သွားတယ်ဖရာစီရောက်သွားတဲ့ချိန်မှာသူတို့ပြုလုပ်ထားတဲ့ကံတွေကလည်းကုံငင်ကြလာတော့ကြလာတော့ဖရာကဒုခိနီဟောတုသုဘဝတကောရိကောရိယတိတာသုဘဝတမင်းသမီးလေးကျမ်းမှာချမ်းသာပါစေအာရောဂါအာရောဂံပုတ်တံဝိဇေတုဒါလေးလည်းယောဂအနာယောဂ ကင်းရှင်းစွာနဲ့ဝေဖာနိုင်ပါစေအဲ့လိုမိန်ကြနဲ့ပြိုင်တဲ့သုဘာဝသမင်းသမီးလေးကကလေးကိုလွယ်လွယ်ကူမွေးဖွားပြီးကျမ်းမာချမ်းသာနဲ့ဖြစ်သွားတယ်ဒီလုံဒီခုနှစ်နှစ်နဲ့ခုနှစ်လဆိုတဲ့အကုသိုလ်ကံတွေကလည်းသူတို့သားမိလောက်ခဲ့ကြတာပဲဘဝတကူမှာဒီသားမိနှစ်ယောက်ကအခုလိုပဲသားမိပဲဖြစ်တယ်အမေကဘယင်မေတော်ကြီးသားကဘယင်ဖြစ်ပါတယ်တိုင်းပြည်တစ်ပြည်ကိုစစ်သွားတိုက်တယ် တိုက်တော့တပြည်လုံးအုပ်စီးမိပြီးနေပြည်တော်ရောက်သွားတယ်နေပြည်တော်ဝိုက်ထားတယ်ဝိုက်ထားတော့မေတော်ကြီးလမ်းမြန်မေတော်ကြီးနေပြည်တော်ကိုဝိုက်ထားပြီးလက်နက်ကမချသေးဘူးမေမေတော်ကြီးကနောက်ကနေအကြံဉာဏ်ပေးလိုက်တားတော်အဲ့လိုဆိုခုနှစ်နှစ်ဝိုက်လိုက်လို့ပြောတာခုနှစ်နှစ်တိတိဝိုက်တယ်ဝိုက်ပြီမဲ့လို့ तू ကတကယ် main ပေါက်ပဲဝိုက်တာနေပြီးတော့ရလဲကျဲဝန်းတော့ခါကျတော့ main ပေါက်လိုက်တော့ဝိုက်ကျန်တဲ့ပေါက်တွေကနေနေပြီးတော့ဝင်လိုက်ထွက်လိုက် ဆိုတော့နေပြည်တော်ကစောင်းနေတွေပြေလဲတော့လက်နဲ့မချဘူးခုနှစ်နှစ်ပြည့်တဲ့ခါကျမေတော်ကြီးလမ်းကြောင်းကြတယ်မေတော်ကြီးဒီတိုင်းပြည်ကခုနှစ်နှစ်ရှိပြီးဝိုက်ထားတော့လက်နဲ့မချဘူးဘယ်နဲ့ဆက်လို့ဟိုသားတော်ကလည်းညံ့ပါပြီတပေါက်မကြံပိတ်ရမှာအဲ့ခုနှစ်ရက်ဆက်ဝိုက်တပေါက်မကြံပိတ်ဆို့လိုက်အဲ့ဒီမှာနေပြီးတော့မှတပေါက်မကြံပိတ်ဆို့တာအပေါက်လုံးဝပိတ်ဆို့လိုက်မှထဲတွေကစန္ဒရေခါတွေပြတ်ပြီးတော့လက်နဲ့ချအဲ့ဒီကံတွေက ဒီနေ့လာကြုတ်ပေးတာပဲသူတို့လုပ်ခဲ့တဲ့ကံနေနော်အဲ့ဒါကြောင့်ဘုန်းကြီးတို့ကိုယ်ကံကိုစီမံနေဆိုတာပြောကိုယ်ကံကိုစီမံတဲ့အတိုင်းခံရမှာနော်ပြေးလို့မလွတ်ဘူးနော်ခုနရှင်သေဝိလိမေတော်ဆိုတာလေသောတာပန်ရှင်သေဝိလိဆိုတဲ့တကယ်ကိုလလာပါမှာအေရတဲ့ရတဲ့ပုံကိုလေးပဲနောက်ဆုံးဘဝမှာခံရပါတယ်ဘုန်းကြီးဒီနေ့ဒီအကြောင်းအရာပြောချင်တာမဟုတ်ပါပြောဖို့ကအဓိကမဟုတ်ဘူးဒီမှာမှတ်ထားဖို့ရာက သေဘေးတွေကြုံလာပြီနာကျင်ကြက်ခဲမှုတွေဘေးတွေကြုံလာဝိပဿနာရှုစရာမလိုဘူးဒီမှာပြောသွားတာရှုလို့လည်းမရနိုင်ဘူးဒီလေဒီဆရာတော်ကြီးမိတ်နာဟူတာမှတ်ထားတယ်လေဒီဆရာတော်ကြီးကဘာမလဲအနာဂံဖြစ်မှစိတ်ချအနာဂံဖြစ်မှဒေါသကုန်တယ်ဒေါသကုန်မှကြောက်စိတ်ကင်းတာအခုဘလောက်ထိုင်နိုင်နေဘလောက်ရှုမှတ်နိုင်လို့နေနေကြောက်မကြောက်တော့ဘူးသေဘေးမကြောက်တော့ဘူးဆိုမဖြစ်နိုင်ဘူးဗျဒါကိုပြောချင်တာ သေဘေးမကြောက်ခြင်းတော့နာဂံဒေါသကုံကျင့်မယ်ဒေါသကုံမှမကြောက်တာခုဒီမှာသောတာပန်သောတာပန်နော်နာလုံးလို့မအော်ဟေးမူးမေ့ညင်းညူလောင်ခံဝိပဿနာမရှိဘူးဖះကုံတော့ပဲပွားတယ်တရားကုံတော့ပဲတန်ခါကုံတော့ပဲပွားတယ်ဒါလေးသိစေခြင်းလို့တလောကလည်းရှောင်းတယောက်ကမေးလို့ဘုန်းကြီးဖြေခဲ့ပါတယ်ဒီတော့တိုင်ဖြေတာပဲဘုန်းကြီးတို့ခုဘေးရီယာမှာဘောလို့မေကဘေးရီယာမှာခုလည်းတကတယောက်က ပင်လို့ဘုန်းကြီးမကြမကြဒီနေ့ကတော့ပထမတစ်ခေါက်တော့အိမ်မှာသွားရုပ်ဖတ်ပူဇော်ပေးပါတယ်နေမကောင်းတဲ့ပုဂ္ဂိုလ်ဘုရားကုံတော်ဆင်ញင်ပေးတယ်ပေးတယ်ပထမတော့ရုပ်ဖတ်ပြီးတော့ပထမဆုံးပင့်ဖိန်တော့ဘုန်းကြီးလူတွေ့ကျင်တာနဲ့သွားလှုပ်ပေးရနောက်တော့ဒီเจ้าကနေဆက်ဖုံးနဲ့လှုပ်ပေးပါသူနဲ့တင့်တော်တဲ့တရားလေးသူခံနိုင်တဲ့တရားလေးနာနိုင်တဲ့တရားလေးတွေဒီလိုလှုပ်ပေးပါအဲ့ဒီမှာအများဆုံးလှုပ်ပေးတာတော့ဘုရားကုံတော်ဘွားတာမေတ္တာဘွားတာ 32ခုဓာတအဲ့ဒီတက်ရှိအတုပပွားတာဒါမျိုးများပါတယ်အဲ့ဒါဒီတုတ်တံမိပြီးတော့မိတာပဲလို့မှတ်တာနော်ကိုကိုယ်တိုင်ဒေဝေးတွေဂျုံတယ်ယောဂဆိုးတွေဂျုံလိုက်ဆေးတွေတောင်းတယ်မူးဝေးလာပြန်ဘာတရားမှမှတ်လို့မရဘူးအဲ့မှာဘုရားကုံတော်ပွားတာတော့မေတ္တာကောက်ပွားတာတော့အကောင်းဆုံးပဲအဲ့တော့သုဘဝတမင်းသမီးလေးဟာခုနှစ်နှစ်နဲ့ ခုနှစ်ရက်ပရိသန်နေတီးဆောင်ကုန်းဆောင်ရနေပြီးတော့ဖះကနေပြီးတော့မေတ္တာပို့လိုက်တဲ့ခါကျတာဝောသုဘဝတမလွယ်လွယ်ကူကူချမ်းချမ်းသာသာနဲ့မွေးဖွားတော့သိပြီးတော့မြတ်စွာဘုရားငကောတဲ့သောတာပန်ဆိုသိကြီးညိုတော့ကြီးညိုတော့ယောက်ျားလည်းပြန်လာတော့ကလေးကလည်းခုနှစ်နှစ်နဲ့ခုနှစ်ရက်ဆိုစဉ်းစားကြည့်ပါတော့မှပြီးတော့စကားပြောနိုင်ပြီးမွေးကြတယ်အမေကတော့သိစိတ်ချမ်းသာသိဝမ်းမြောက်တာဝမ်းမြောက်တဲ့ခါကျသူ့ယောက်ျားသွား ယောက်ျားဆွန်စာ9ရက်ပင့်ကြည်ဆို9ရက်သွားပင့်ခိုင်းတာတရက်တည်းမဟုတ်နော်ဘုန်းကြီးတို့ဒီမှာလဲဘုန်းကြီးတို့နိုင်ငံလူမျိုးတွေကအယူဆပြောအောင်မယ်ကလေးမိဖွားရင်ဘုန်းကြီးဆွန်မကောက်ကောင်းဘူးဆိုဘုန်းကြီးတွေအဲ့ရက်ကိုဆွန်ကိုမဖုံးပြရမယ့်ပုံစံမျိုးပြန်အဲ့ဒီအယူဆတွေးကောင်းဒီမှာကြဒီမှာမွေးမွေးချင်းဆွန်ကခိုင်းတယ်ဗျာနော်တရက်မဟုတ်ဘူးနော်9ရက်ကတာနော်ဒီမှာကြီးအဲ့ဒါကြောင့်မှတ်ထားကြောင်းငွေပြီးလဲဆွန်ကကောင်းတယ်လို့တော့ကြောင့်ဘုန်းကြီးဆွန်ကမစားမယ့်ပုံစံမျိုးရှိတယ် အဲနဲ့ယောက်ျားကိုဆွမ်းစားပက်ခိုင်းတာခုနှစ်ရက်ပက်ခိုင်းတာအဲ့မှာတိုက်တိုက်ဆန်ဆန်ဘလို့ဖြစ်နေလဲဆိုတော့တထေးတူကမြတ်စွာဘုရားခုနှစ်ရက်ဆွမ်းစားပင်ပြီးသားဖြစ်နေတယ်အဲ့ဒါဇုတကလည်းရှင်မောကလန်ရတကားဗျရှင်မောကလန်ရတကားအဲ့တော့မြတ်စွာဘုရားမောကလန်တော့တင့်တကာကိုဆွမ်းစားရပြောင်းခိုင်းတာဘုန်းကြီးတို့ကနောက်ဆွမ်းစားရတန်ခါထုံတန်းဆင်လာတယ်တကူပြောမယ်နော် နောက်ဆုံးဒီဆုံးပင်တာကတဦးတယောက်ကြိုးများမယ်ဆိုရင်သုံးဘုတ်တတ္တဝါတွေအတွက်ကြိုးများမယ်ဆိုမြတ်စွာဘုရားရှေ့ဆွမ်းစားကိုပြန်ပြီးတော့ချိန်ခိုင်းတယ်ပြောဒီတိုင်းကြီးမပြောမှုเนาะသမင်တကာသွားပြီးပြောရတယ်ပြောပြီးမှနောက်ဆုံးစားအောင်လက်ခံအဲ့ဒါနဲ့ရှင်မောင်မဟုတ်လောင်ဒီကသုဘဝတ္တမင်းသမီးလေးယောက်ျားခုနှစ်ရက်ဆုံးစားပဲเนาะဟိုရှိရတယ်ဆုံးစားလက်ခံပြီးသားဖြစ်နေတော့ဘောက်ကလန်သွားတဲ့တကာကိုခုနှစ်ရက်လောက်နောက်ပြောင်းပြီးကိုသွားပြောကြည့်ဆို ဘုန်းကြီးတို့လို့ဆိုရင်တော့မျက်နှာပူပူနဲ့သွားပြောဘာပြောသူကဟိုကလည်းချမ်းသာတဲ့လူပစ္စည်းတွေလည်းအကုန်လုံးဝယ်ပြီးသားလက်ခံဖို့လည်းမလွယ်ဘူးဗျာဒါပဲလို့မြတ်စွာဘုရားတော့ရှင်မမောကလန်သူတကာဆိုသွားလှုပ်ပြီးပြောခိုင်းတယ်ပြောတော့ရှင်မမောကလန်ဆိုတကယ်လည်းတကူကြည့်တဲ့ပုံကိုကြီးပေါ့ဗျာသွားပြီးပြောတယ်ပြောတော့တကာကြီးပြောတဲ့စကားလေးတော်တော်ကောင်းတယ်ဗျာရှင်မမောကလန်လည်းမြတ်စွာဘုရားမိန့်တဲ့အတိုင်းတကာကြီးတုတ်ပါဝါဒမင်းသမီးလေးက9နှစ်နဲ့ ခုနှစ်ရက်ကိုယ်ဝန်ဆောင်ရပါတယ်အဲ့ဒီချိန်မှာအင်မတန်ဆင်းရဲပြီးဒုက္ခဝင်တာတွေခံစားရပါတယ်အဲ့မှာရှင်သီဝိရိလောင်းနေရလေးမွေးဖွားခဲ့ပါဘာလို့လဲရှင်သီဝိရိလောင်းနေရလေးကဘုန်းကြီးတို့သာနာပေါင်ရောက်လာရင်သိကျေးဇူးများပါလေတန်ခါသူကလတ်လာပါမှအေးတဲ့ရတာဘလောက်ခေါင်တဲ့နေရာဆင်းရဲတဲ့နေရာသွားသူပါရင်တန်ခါတွေကအကုန်လုံးစောင်းနေရဆင်းပြေတာအဲ့ဒီတွေ့ရည်ရွယ်တာတကယ်သာနာအတွက်အကျိုးများမြတ်ပုဂ္ဂိုလ်ဝင်လာမှာပေါ့ရက်ပြောင်းခိုင်းရတာအဲ့တော့သွားပြောင်းတယ် ပြောတော့ဟိုကတကလည်းပတ်စံချမ်းသာတဲ့လူပြတထေးပြတထေးဆိုစင်ကျင်စင်လက်တက်တာအရှင်ဖျားတို့ပဲလက်ခံလို့တဲ့တပည့်တော်ပစ္စည်းတွေလည်းကုန်ဝယ်ပြီးပြီတဲ့ဆွန့်ကပ်ဖို့ဆွမ်းနေစီတွေစံနေအကုန်လုံးချက်စရာပြုတ်စရာအကုန်လုံးဝယ်ပြီးပြီတဲ့ပြောင်းလို့ဖြစ်နိုင်မှာမဖြစ်မထင်ပါဘူးတဲ့ရှင်သာရိပုတ္တရာရှင်မမောက္ကလန်တခါရဲ့ပြောင်းလိုက်ပါဘာမှမကြောက်ဘူးအဲ့မှာအတွန့်တက်လျှောက်တာ ရှင်ပြားတို့ပဲမိန်တော်မဟုတ်လားတဲ့တဘေသင်္ကာရနေစာဆိုလို့ရှင်ဒီပစ္စည်းတွေကခုနှစ်ရက်အတွင်းတပည့်တော်အရှင်ပြားတို့လှူဖို့တန်းဖို့အတွက်ဒီမှာပစ္စည်းတွေကုန်စီမှပြီးဒီပစ္စည်းတွေကခုနှစ်ရက်အတွင်းပျောက်ပြတ်သွားမယ်ဆိုရင်တပည့်တော်ဘယ်လိုဆုံးကခွင့်ကြုံပါလဲအဲ့လိုရှောက်တော့အဲ့တော့ရှင်မမောက္ခလကိုရောများတယ်တကိုးကြီးတော်တကိုးကြီးတော်သူ့ပစ္စည်းရောအနာဂတန်တညာနဲ့ပျက်စီးနိုင်မယ်ပျက်စီးနိုင်ပြန်ပြီးတော့စစ်ဆေးတယ်စစ်ဆေးတော့အမခံတယ်ဒကာကြီးဒကာကြီးရဲ့ပစ္စည်းတွေက နောင်9ရက်မကောင်နောင်12နှစ်လုံးမပြောက်ဘူးတဲ့ပစ္စည်းတွေတိုးမြတ်တိုးမြတ်တိုးမြတ်တိုးနေမှာဒါလည်းဝိရဒကာကြီးကမကျေနပ်ဘူးအဲ့မှာဘာပြောလဲဆိုဘုန်းကြီးဟောတဲ့တရားပြန်ဟောတော့အရှင်ဘုရားလိုပဲဟောတော့မို့လားပစ္စည်းသင်္ခါရလူသင်္ခါရအရှင်ဘုရားဘုံကံယုံပါတယ်တဲ့ပစ္စည်းတွေက9ရက်မပြောက်ဘူးတပည့်တော့9ရက်အတွင်းသေသွားရင်ပေါ့ဘယ်နှလို့ဆုံးကပ်ခွင့်ကြုံပါလဲဒီတကာဆောတကာတက်ပြန်ဟာတကာရှင်မမောကလကိုလိုမြတ်ကျသူ့အသက်ကိုတကိုးပိန်နေနဲ့ကြည့်ရတယ် ကြည့်ပြီးတော့အာမခံတယ်ဒကာကြီးဒကာကြီးတက်ကလည်းခုနှစ်အတွင်းမသိဘူးကုသိုလ်ကောင်းကိုလှုပ်ဖြစ်တယ်ခုနှစ်ကလေးပဲခုနှစ်ကလေးနောက်ပြောင်းလိုက်ပေါ့အဲဒါလည်းဟိုကမကျေနပ်သေးဘူးဘာပြောလဲအဲသဗ္ဗေသင်္ခါရနေစာရှင်ပြားတို့ပဲပြောတယ်အရာအလုံးဟာဒီနေ့ချင်းပြည့်စည်သွားမှာပေါ့ရှင်ပြားရဲ့ဘုံကံအနာဘုံတော်တကူတော်ယုံပါတယ်တဲ့ဒီရောပစ္စည်းကခုနှစ်အတွင်းမပြည့်စည်ဘူးတပည့်တော်အသက်ဟာလည်းခုနှစ်အတွင်းမသေးဘူး ဒါပေမဲ့ဒီခုနှစ်ရက်တွေမှာဒီပြီးတော့ဆုံးကတ်ခြင်းနဲ့တရားတရားလေးကပြည့်စည်သွားမယ်ဆိုရင်ဘယ်နှလို့ဆုံးကတ်ခွင့်ကြုံတော့မလဲအဲ့ဒီကတော့ရှင်မမောကလကုလိုမြတ်ကြီးတိတိကျပြောပါတယ်ဒကာကြီးတဲ့ဒကာကြီးရဲ့အသက်နဲ့ပစ္စည်းတွေကတော့ယုတ်ထုဖြစ်တဲ့အတွက်တဲ့ဘုန်းကြီးကမြင်လို့အာမခံနိုင်တယ်တရားတရားတော့နံတရားဖြစ်နေတယ်နံတရားတော့ဘုန်းကြီးအာမမခံနိုင်ဘူးတဲ့ ဒီတရားတရားတော့ကိုယ့်အကိုတတိနဲ့ညာနဲ့ထိမ့်ထားမှာပဲကခွင့်ကြုံမယ်လို့အဲကရတိချပြောတယ်။အဲကြမှာတရားရတယ်ရှော့တကယ်တကယ်တော့ညာဤတရားရတော့သောတာပါမယ်။တကယ်တော့အဲ့မှာဘာလျှောက်လဲလဲမြတ်စွာဘုရားရှင်မမောကအရှင်မြတ်ကြီးဗျာတဲ့တိခဏတော်မူပါတဲ့။တပည့်တော်ဒီလိုဆင်းရဲဆင်းလက်တက်လျှောက်တာတော့အရှင်ဘုရားတရားနာခြင်းလို့ပါ။အရှင်ဘုရားပြောတဲ့အတိုင်းတပည့်တော်နောက်ခုနှစ် ဆုပ်ပြီးဆောင်ဆိုင်ပါမယ်တဲ့သုတ်ပါဝါဒမင်းသမီးလေးကပ်ပါစေတကယ်တော့သူလည်းသောတာပန်သောတာပန်ကိုပြောလို့လွယ်တာဟိုတိုင်းဆိုတော့ပြောလို့မလွယ်ဘူးဘုန်းကြီးတို့ဒီမှာကြုံုံလေးတစ်ခုပြောအောင်မယ်ပြမောင်းနေစဉ်ကောင်ကတချို့ပုဂ္ဂိုလ်တွေကမွေးနေကြလေစောစောစီးရတယ်သိတာပေါ့မွေးနေကြစောစီးရသိတော့ကြိုလျှောက်တာပေါ့တစ်နှစ်လောက်သုံးဖို့၄၅၆လလောက်ကြိုလျှောက်တာ အဲ့ဒီမွေးနေ့ရက်ပတ်မှာနာရင်တစ်ခုကိုသွားလက်ခံလိုက်အဲ့ဒါမွေးနေ့တမမကျေနပ်တော့သူမွေးနေ့မှာနာရင်နဲ့လက်ခံရမလားဘုန်းကြီးဆိုတာလည်းနှခါသုံးခါစားလို့မဖြစ်ဘူးလေတချို့ဓမ္မတွေကနာရင်ကြုံတယ်မိဘတွေဗမာပြည်မှာဆုံးတယ်ဒီမှာဆရာတော်တက်ပြောက်ဆွမ်းလေးကပ်ပြစီကပ်ပြောရတော့မကပ်နဲ့ပဲပြောလို့ရမလဲကြောင်းရှိလားရှိပါတယ်ပေါ့ကပ်ပြစီလားကပ်လေဒီရောက်တော့ဘုန်းကြီးတို့အဲ့ဒါနာရင်တတဟောပေးတယ်မွေးနေ့တတဟောအာမွေးနေ့ရှင်က စိတ်ဆိုးလို့လားသူတို့မွေးနေ့ကိုနာရင်းနဲ့တွေးရမလားစိတ်ဆိုးပြောပြီးထွက်သွားလေဟိုရင်သူတို့ကြောက်လောက်ပြန်ပြန်ဒီမှာတော့ကြောင်းနေတယ်လို့ဘယ်ကြောင်းပြောကြောင်းပြောဒီတိုင်းပဲတွေးပါဟိုကြောင်းပြောင်းသွားတော့လေဒီလိုပြန်တွေးနောက်ပြန်ရောက်လာပြန်ဘုန်းကြီးဒုက္ခပေါ့ဗျာဘုန်းကြီးလည်းဆင်ပြေအောင်ဘလောက်ပဲလှုပ်လှုပ်နေနေဒီလိုဖြစ်တတ်တယ်နော်အဲ့ဒါဓမ္မကြီးတို့ဒကာကြီးတို့ကဒီတရားလေးနားလည်ပြီးတော့ တချို့ဟာလေးတွေလက်ခံနေအောင်ကြိုးစားမယ်အဲ့ဒီမှာမကားရီဝမန်းလေးဆရာတော်ဖျားရခုနရှင်မောင်မောက်ကလာနဲ့တထေးတို့ရဲ့အဖြစ်ပြက်လေးကိုလင်္ကာလေးစီထားတယ်ထင်ရှားကြော်ဖို့တပင်းရင်ဆိုတာပင်းရင်တကိုးနဲ့ပတ်သက်တာအေးရဲရတဲ့ပုဂ္ဂိုလ်တကိုးကြီးစွာယဟန်တာလေဒါရှင်မောင်မောက်ကလာကိုလိုမြတ်ကိုဆိုလိုပါတယ်ဥစ္စာအသက်နှစ်ပါးအတွက်ကိုမပြည့်စည်ရဝန်ခံစွာလေတထေးရဲ့ပစ္စည်းဥစ္စာတွေတထေးရဲ့အသက်ကို သူ့ရဲ့အနာဂတဉာဏ်နဲ့ကြည့်ပြီးတော့အမခံခဲ့တယ်။တရားဟုညာထိုတရားမူဖောက်ပြရင်းသွေးမိတ်ဆေဖြီသံပြက်လွယ်စွမ်းကြောင့်ခန္ဓာပိုင်မှမပြုတ်နိုင်ဘူး။တရားတရားကြတော့အကြောင်းမျိုးမျိုးနဲ့မိစ္ဆာတရားတွေကြောင့်ပြက်နိုင်တဲ့အတွက်ဒါဟုတော့သူအမမခံနိုင်ဘူး။မြဲခိုင်စိတ်ငါထိုတရားကိုပညာကွန့်ထွေ မဆုံးစေနဲ့။ဒီတရားတရားခိုင်မြဲဖို့ကတော့ တတိနဲ့ညံနဲ့ထိမ့်သိမ့်မှသာလေဖြစ်နိုင်ပါတယ်တခါကြီးဆိုဒီလိုပြောနော်ဒါကြောင့်ဒီမှာပြောချင်တာဒီသာတရားမခိုင်မြဲဘူးဗျမခိုင်မြဲတဲ့အခါကျတော့ဘုန်းကြီးတို့လည်းဒီတိုင်းမှာခုတရားထုတ်ခြင်းစဉ်ပေါ့ခုအထုတ်တာနော်ဒီမိုက်ကနေလာဒီမိုက်ထုတ်ခင်မေရောတခါကြီးဝဟုတ်ခင်တို့နဲ့ပြန်မှတပတ်ခါမှဆွဲလိုက်အဲ့ဒီနေ့ကျမလုတ်ချင်တော့ဖြစ်ပုံများဘုန်းကြီးတို့လည်းဖြစ်ဘူးလားနောက်တရားအထုတ်တာလေဒီနေ့အထုတ်လို့ကောင်းနဲ့ပြန်ကောင်းရင်မှကောင်းတာဒီနေ့အထုတ်လို့ကောင်းရင်ဆက်ထိုင်လိုက်နော် ဣရိယာပုညီမြောင်းတယ်လို့ပေါ့ဘာဖြစ်လို့ခန္ဓာကိုယ်ရခန္ဓာကိုယ်ကြီးပဲအထိုင်ကြီးတဲ့များနေလည်းမရဘူးနော်ပြီးတော့ဈဉ္ညာလျှောက်ကြီးတဲ့များနေလည်းမရဘူးဣရိယာပုညီမြောင်းလုပ်ပေးရအောင်ဒါတရားဖြစ်တဲ့ချိန်မှာလူစရာရှိရလူဒီလားဆောက်တည်စရာရှိရဆောက်တည်တရားထုတ်စရာရှိအထုတ်တာနဲ့ပြန်မှာဟောငါအာမလုပ်ပါမယ်ချိန်ရမှာမယ်လွယ်အဲ့ကြတရားတရားပြောက်တာမလုပ်ချင်တော့အဲ့ကြအကြောင်းမျိုးမျိုးပြသေးတယ် ဟိုဒါတွေကကြီးမှလုံးလည်းရပါတယ်အာမှလုံးလည်းဘယ်တော့မှအာဘူးဒီလိုနဲ့သေသွားဘုံညောလူအခုကိုယ်အသက်နဲ့ကိုပြန်ကြည့်လေဒီသက်တည်းရောက်လာတင်းတင်းရင်ဘလောက်လှုပ်ဖြစ်လဲပြန်သုံးသပ်ရင်ဒီတိုင်းတာမန်ရှံဃာတွေနဲ့အချိန်ကုန်တာများဓမ္မကြီးတို့တရားကြီးတို့ဆိုရင်ပုတ်ဆိုးမှာပေါ့နော်မိသားစုတွေကရှိတော့ဘုန်းကြီးတို့ဒါနားလဲပါတယ်အဲ့ဒီတရားပဲယုံထွက်ရမှာပဲခုဘုန်းကြီးတို့ဘုန်းကြီးတွေတလောဆရာတော် ကိစ္စဝိစာကြုံတာပဲတော်တော်လေးကိုစိတ်ကလက်ဟင်းတယ်ဒီဟာတွေဘက်ကိုဒီဟာတွေဒီဇာမနပြေလျောင်လောက်ရတဲ့ခါကျလွတ်ထွက်တာပဲနော်အဲတော့ဒီသရတရားလေးရှိတုံးကျမ်းမာရေးလေးကောင်းလို့ရအောင်လုပ်ပါဘုန်းကြီးဒါတိုက်တွန်းနေမှာနော်အဲ့ဒီခုနတော့လေးပြန်ပြောမယ်နော်ပြီးတော့ပြောလို့မယ်နည်းနည်းရှင်းနိုင်နဲ့32မိနစ်ရှိသွားတယ်အဲ့ဒီတော့လေးကကောင်းတယ်အဲ့တော့သုံးပါဝါဒမင်းသမီးလေးရဲ့ဆွမ်းစားကိုလက်ခံတယ်ဗျာ လက်ခံပြီးတော့ဘုရားမူတဲ့တန်ဃာတွေကြွတဲ့အချိန်မှာရှင်သာရိပုတ္တရာရှင်မောင်မောက်ကရှင်သာရိပုတ္တရာကိုပါတယ်အိမ်ရောက်တဲ့ခါကျသားလေးကခုနပြောတယ်နော် ခုနှစ်နှစ်နဲ့ခုနှစ်ရက်ဆိုတာလေစကားပြောနိုင်ပြီဗျအဲတော့ဆုံးကပ်ပြီးဆိုဘယ်မှတရားဟောတယ်တရားဟောတဲ့ကဘုရားနဲ့အရင်စကားပြောတယ်ဘုရားကတော့ခိုင်းတယ်မိကကတော့တယ်ကတော့တယ်ပြီးတော့သူကဒီနေ့မှရှင်သာရိပုတ္တရာရဲ့တပည့်ဖြစ်မှာဟုတ်ရရှင်သာရိပုတ္တရာနဲ့ရှင်သာရိပုတ္တရာကတော့တယ်ရှင်သာရိပုတ္တရာကတော့တဲ့အခါမှာ ရှင်သာရိပုတ္တရာမေးတယ်။ဘာမေးလဲဆိုဒီမှာရှင်သာရိပုတ္တရာမေးတာလေဘုန်းကြီးမေးပြောပါမယ်။ကိစ္စတေဒါရကခမယံတဲ့ရှင်သာတဲ့နေလို့ထိုင်လို့ကောင်းရင်လား။ကိစ္စယာပနိယံရှင်သာဣရိယဘုရင်မြတ်တာရင်လား။ကိစ္စနာကိစ္စဒုက္ခဆင်းရဲဒုက္ခဝေနာကလွတ်ရလားတဲ့။ဟိုအနာကိစ္စကျမ်းမှာချမ်းသာနေရရင်အဲ့ဒီမှာ तू ပြောတာသိကောင်းတယ်ဗျ။ကုတော်မေပန်းနေခမနီယံ အရှင်ဘုရားဘယ်မှာချမ်းသာလို့ဘယ်မှာချမ်းသာမှာလဲသူကတကယ်ပါမီတူရှိတယ်ပေါ့အမိဝမ်းနေမှာခံစားရတာပြန်သိတယ်ဗျကုတော့ယာပနိယတတ္တမေဝတ္တာနိလောဟိတဂုံပြီးဟောတာနိတပည့်တော်အမိဝမ်းနေမှာခုနှစ်နှစ်နဲ့ခုနှစ်ရက်နေကြဘယ်မှာချမ်းသာမှာလဲဆရာတော်ဘယ်မှာချမ်းသာမှာလဲရှင်ဘုရားလို့ရှောက်တယ်အမေကတော့ခံလန်းလန်းကသူကဖရာရှိမှမေကကြည်နေတာသားလေးက တရားစစ်သူကြီးဖရာပြီးအကြီးဆုံးပုဂ္ဂိုလ်နောက်မှာစကားတွေပြောနေမရသိဝမ်းသာနေတာမေကတော့ကိုကျင့်တာချစ်ကြည်တဲ့မျက်လုံးနဲ့ကြည်နေတာဖရာဟိုမှာဘာလျှောက်တယ်သူမသိဘူးအဲ့လိုဟိုမှာတော့တကယ်ကိုတရားစကားတွေပြောနေတာနော်ကလေးက9နှစ်နဲ့9ရက်ရှိတယ်ချစ်သားနေရတယ်ဘယ်ချမ်းသာမှလို့အရှင်မရတဲ့9နှစ်နဲ့9ရက်အမေဝမ်းထဲမှာဗျာသူ့အိမ်ထဲမှာနေခဲ့ရတာချမ်းသာဘူးဗျာအတော့ဆင်းရဲဒုက္ခရောက် ပြန်မြင်နိုင်လို့နော်ဘုန်းကြီးတို့ဆိုမမြင်နိုင်တော့ဘာမှသိဘူးနော်ဟိုမှာပြန်မြင်နိုင်တော့ဒါလျှောက်တာအဲ့ဒီမှာဘုရားရှိမှအမေလုံးတဲ့လူကပြုံးပြုံးကြီးသားလေးချိနေတော့ဘုရားအမေလာကြီးကကောင်းတယ်သို့ပါဘုရားသူ့ရဲ့ဆွေမျိုးတာဝန်မင်းသမီးလေးမေးတယ်သုတ်ပါဝသမီးအိစေယတွန်သုတ်ပါဝသာအဉ္ညာမိဧဝရူပံဗုဒ္ဓံသုတ်ပါဝသမင်းသမီးလေးတဲ့ မင်းဒီလိုသားသေးသားလေးများရမယ်ဆိုနောင်လိုချင်သေးလားတဲ့အဲ့မှာတော့သူလျှောက်တဲ့စကားအိဆာမအိဆာအိစီယာမဟံဘဂဝါအညာနိပိဧဝတွင်တတ္တဗုဒ္ဓနိတဲ့နော်ဒီလိုသားများရမယ်ဆိုခုနှစ်ယောက်လိုချင်သေးတယ်ဒေါကမေစဉ်းစားချက်တယောက်ကိုခုနှစ်နှစ်နဲ့ခုနှစ်ရက်ကိုဆောင်မှာခုနှစ်ယောက်လိုချင်သေးတယ်ဘယ်နှစ်နှစ်ခံစားရမလဲ ခုနှစ်ခုနှစ်စီခုနှစ်ခုနှစ်49ဒါကနှစ်ရှိသေးရရမပါသေးဘူးဟိုမှာလည်းခုနှစ်နှစ်နဲ့ခုနှစ်49နှစ်နဲ့ခုနခုနှစ်ခုနှစ်49ရက်နော်အကြာကြီးပဲခုနှစ်49နှစ်အဲ့ဒီလောက်ဒီအောင်ကိုခံနိုင်ရှိသေးတယ်ပြန်လျှောက်တာနော်ခုနှစ်နှစ်နဲ့ခုနှစ်လခုနှစ်နှစ်နဲ့ခုနှစ်ရက်ကိုဒုက္ခဆင်းရတာမေ့သွားတယ်ဗျ ဒါလေးကစကားပြောတာကြည့်ပြီဒါမျိုးကိုခုနှစ်ယောက်လောက်လိုချင်သေးတယ်ဓမ္မကြီးတော်ကမေစဉ်းစားကြည့်အဲ့ဒီမှာဘုရားကမိတ်နဲ့စကားလေးကောင်းပါတယ်ဒါကြောင့်အဲ့ဒီမှာဘုရားကဥရန်ကျုံရင်တရားမိတ်မှာအတန္တန်သာဓရုပိနာတတ္တဝါတွေဒါသုဘသုဘဝါဒမင်းသောတာပန်သောတာပန်တော့ဒီဒုက္ခတွေမျောသေးတယ်။တာယာဝယ်မုတ်တာကိုလည်းတာယာဝယ်လို့ထင်တတ်တယ်တတ္တဝါတွေ။နော် ပီရရူပေနာပီယံချစ်ဖွယ်မဟုတ်တာတွေလည်းချစ်ဖွယ်လို့ထင်တတ်တယ်နော်ဒုက္ခဒုက္ခဒုက္ခတရူပေနာဆင်းရဲဒုက္ခတွေကိုလည်းချမ်းသာအနေနဲ့ထင်မှတ်တယ်အဲ့လိုထင်မှတ်တဲ့အတွက်မေးလျော်မှုတွေလွှမ်းမိုးပြီးတော့ဒီလိုပဲတောင့်တတတ်တယ်ဒီလိုမေးတာနော်ဒါကြောင့်ဘုန်းကြီးတို့တတိလွတ်လာရင်ဒါတွေအကောင်းထင်တတ်တာပဲဆင်းရဲဒုက္ခလည်းအကောင်းလို့မြင်သွားတာပဲ ချစ်စရာမဟုတ်တာပဲခုနှစ်နှစ်နဲ့ခုနှစ်ခုနှစ်ရကြီးဒုက္ခဝေဒနာမူးမေအောင်သူပဲခံစားလို့မှမခံမရနိုင်လို့လို့မှဘုရားသွားလျှောက်တယ်အခုဒါမျိုးကိုခုနှစ်ယောက်လောက်လိုချင်သေးတယ်ဆိုရင်တော့တစ်သက်လုံးခံစားမယ်သဘောရှိနေနော်ဒါကိုပြောပါတယ်ဘုန်းကြီးတို့တွေဒါတူးတယောက်တည်းမဟုတ်ပါဘူးဘုန်းကြီးတို့ပါဝင်ပါပဲသောတာပန်တော်ဒီလိုဒုက္ခတွေ ။တာယာဝေမဟုတ်တာတာယာဝေထင်တယ်ချစ်စရာမဟုတ်တာချစ်ချစ်စရာလို့ထင်တယ်ဆင်းရဲဒုက္ခတွေကိုဒုက္ခလို့မြင်သေးရင်ဘုဒ္ဓဆင်ပုဂ္ဂိုလ်ဆိုပြောစရာမလို။ဒါဘုန်းကြီးတို့သတိထားပါပါနော်။အဲတော့ဒီဒုက္ခဒုက္ခတွေကလွတ်မြောက်အောင်ဆိုရင်တော့တကယ်ကိုနေသင်ပေးတယ်မနေ့ကသင်ပေးတယ်ခန္ဓာကိုယ်ရဲ့အပြစ်တွေမြင်အောင်ကြည့်ရမယ်ခန္ဓာကိုယ်အပြစ်မမြင်သေးရတော့ဒီလိုပဲဒီခန္ဓာကိုယ်အကောင်းထင်ပြီးတော့မျောလင်းတောင့်တနေမှနော်ခန္ဓာကိုယ်ကို အပြစ်မြင်အောင်ကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လည်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေကုန်သတည်းသာဓုသာဓုသာဓု